မြတ်စွာဘုရားဒီသီတာသာရီကြွရှိတဲ့အခါမှာထုံလာကုဋ္ဌိကထုံလာကုဋ္ဌိကရောရောက်ကုဋ္ဌိကဝိသုကာယိချာကောဘောကထောက်ဝဲလုံးတင်ထုံလာကုဋ္ဌိကယောရောက်ပါအဲဒီပါရဲ့ ဒေါသမှာပေါ့ရွာထဲမှာပေါ့ရွာနဲ့တွေ့ဒေါသလေးမှန်ခံပြီးတော့အဲလိုရွာပြင်းရွာနဲ့ခလာမကမ်းဟဲ့ရောက်တဲ့အခါမှာအဲတော့မှာပဲညဆောင်းတဲ့ကံပဲရှင်သက်တယ်တရင်တော်မြတ် တစ်တပင်ဝါတပင်ပေါ့မြတ်စွာဘုရားဘုန်းတော်နာနာသံဃာတော်ရှင်မြတ်တွေဘုန်းတော်ကိုကြောင့်အစားကရရှင်ပြရသွားလည်လာတဲ့အခါမှာကင်းဖို့ခလုတ်အကုန်ရှင်ရည်တင်ခြင်းနဲ့ကဘာလည်းဟောင်းတဲ့ခြင်းကိုယ်တဲ့ခြင်းပေါ့ စိတ်ထဲကနေကြံစီရခုံးတဲ့ချီနှုတ်ကမြွက်ပြီးတော့စုပါလို့ကိုယ်တဲ့ချီကြာရရတာက၄တင်ချီပေါင်းလိုက်တော့20အဲဒီလိုပါရမီတော်တွေကိုဖြည့်ပြင်းခဲ့တဲ့စွမ်းအားတွေပုံညာနုဘာဝပါရမီတော်နုဘာဝ ပါရမီတွေရဲ့စွမ်းအားကြောင့်လက်ဆောင်ရဲ့အတွာလာတဲ့အခါနေရဲ့မိရမုတ်ပြရမုတ်ရဲ့မိရခြိုက်ပြရတပြေးရဖြစ်သွားတယ်သာသနာတော်မှာအံ့ဩစရာတွေအများကြီးပဲရဏမြတ်သုံးပါးရဲ့အင်အားတွေ ခလုတ်ဆူးမြောက်နေရတဲ့အကုန်လုံးမြေကြီးတဲ့ဥပ္ပံသွားတယ်ဟောမှာရှိတဲ့မိုက်တဲ့လင်္ကာသားအကုန်လုံးတိုက်ချပဲရှင်းလင်းပြောင်းထွက်သွားတယ်အဲ့ဒီနေရာမှာပန်းမွန်လေးပေါ့လေရလေးပန်းမွန်လေးတွေဆောင်းတာလူရှိရနေပန်းဖြူသွားတယ်ပေါ့အဲ့ဒါမျိုးတွေ နောက်ပြီးတော့မိုးသားတဲလေးတွေနောက်ကနေလိုက်ချီမိုးပြီးချီကံပြီးဆောင်းသွားနေကြမလို့ရှင်ဖုံးတော်အနန္ဒကြောင့်မိုးသားတဲလေးတွေကချီမိုးပြီးရှိမှမိုးပွဲလေးတွေနည်းနည်းနည်းနည်းကြာဖုံသိပ်သွားဒေချာတိသာသနာတော်ကြီးကတကယ်ချီးကျူးဖို့ကောင်းတယ်အောဖို့ကောင်း ခါတရံရိုးရိုးပဲကြွတစ်ခါတရံကျတော့ရောင်းပြီးတော့6ပါးပုံမျိုးပြီးတော့ကြွဒီလပိတလောဟိတဩဒတမင်းစိတ်ထပပ္ပါကရမျိုးရောင်းပါရှူရောင်းအနီရောင်းအဖြူရောင်းမျိုးမောင်းလို့ရောင်းပြီးတို့တို့ပြက်ပြက်လက်တွေရောင်းလို့ ထံလုံးကထံလုံးကထံလုံးကအဲ့တော့ပြတွေ့တဲ့အခါမှာရက်ရှည်နဲ့တော့လက်ခဏလက်ခဏလက်ခဏရှိဘူးလောဘီတော်ရက်ပြီးသွားချုပ်ခါတော့ပဲဆိုရက်သူရသားမြို့သူသားအာဖျက်ကြွလာပြီကြီးစီထူးတရားမလို့အော်ရရလည်းမလို့ကုန်တိကြအဲ့ဒါဆိုတော့ ရောင်ကြီးတော်တွေကအစောကြီးရရောက်လက်လက်လက်လက်လက်လက်လက်လက်နောက်တစ်ခါဒုတိယတွေပေါ့ကြည်ဒီတို့လင်းဝင်းတို့ဘုံတို့ပတလာတို့အတူအတူလူမတီးရပဲအကုန်လုံးမြည်ကြတန်ဆင်လေးငိမ့်ငိမ့်ညောင်းညောင်းသာသာရရထိုင်ဝိုင်းကတီးတယ်သူကသူ ရိုးရာကရဝဲစားရှိတဲ့ဖက်တွေရတယ်တောင်းလို့ဟိုဝေးတော်ညအာလမဝအိမ်အောင်ရဲ့အစားဆုံးထိုးတာဖျားကြွတော့မယ်မကြွရင်လည်းပြီဒုတိယရည်လည်းလူလူကြီးရဲ့နှစ်တည်းရလည်းသူတို့သားသားလေးတွေညီကြ။ကြောင်ကြီးတို့တွေကလည်းလည်း ရဲမရောက်ခင်တည်းကရောင်မီတို့တွေထွက်တယ်လူတွေထွက်ခါလေးမှာအာယုံတက်တယ်ပေါ့ဒီထက်တော့မယ်ဆိုအာယုံလာပြီဆိုရှစ်ပဲကောင်းနေပါအနည်းအောင်ရောင်စုံနဲ့တန်းလာကြာရင်လည်းဒါနေထွက်တော့မယ်အာရုံတက်လာဒါဒီလိုပဲနေမင်းကြီးနဲ့တူတယ် အာဒိဋ္ဌဝန္တနေမဲ့အမျိုးပဲနေမဲ့အမျိုးနဲ့ဆိုရောင်းပြီးတော့တောက်ပါသွားတယ်အာဒိဋ္ဌဝန္တဉာဏ်ပညာလည်းပဲအတုမရှိထွန်းလက်တောက်ပါဒါကြောင့်အာဒိဋ္ဌဝန္တအာဒိဋ္ဌဆိုနေမဲ့ကိုပြောတာဝန္တဆိုတာအမျိုးနဲ့မြတ်စွာဘုရားတည်းဟူသောနေမဲ့ကြီးညဘက်မှာဆိုရင်လည်းလာမင်းကြီးပေါ့ စံတော်ဘာနရတော်ရတာလာပြီကျေတာရတယ်ဝေါ်ရခလာမင်းဖုလူမောအချင်းလူမောအတန်ကြားရင်နားထောင်လို့မောမြတ်စွာဘုရားတန်အစင်းတော်မြင်ရတယ်လည်းပဲမျက်စိကိုခွာလို့မရအဲ့လိုကြည့်လို့ကောင်း သမယပြည့်တဲ့ကြားလိုက်တယ်မြတ်စွာဘုရားအတန်တော်မြတ်တရားဟောတဲ့အတန်များကြားတယ်သမယဆက်မပြီးတော့ရက်တင်ရတာနောက်ကကြားလိုက်နေတာကိုမေ့သွားတယ်မြတ်စွာဘုရားကိုဖုံးမြင်ရတယ်လေဒီတိုင်းပဲပြည့်တဲ့တ attva လည်းဆက်မပြေးနိုင်မြတ်စွာဘုရားကိုကြီးကြီးနေတိရစ္ဆာန်တွေကတရားအထိတ်လည်းမသိပါဘူးမသိသိသိ နားထောင်လို့မဝဘူးအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့တန်အရှင်းတော်လည်းပဲ32ပါးသောလက္ခဏာတော်ကြီး80သောလက္ခဏာတော်နဲ့ဗြဟ္မာတွေတော့တူလို့မရနမေဇာမေဗြဟ္မာမင်းတို့ရဲ့ပဋိချေနန္ဒပို့ပြီးတော့တပ်ပဲတင့်တယ်ကြီးညိုပဲကောင်းတယ်ရူပစေယမကြံအမကြံစီနေတော့တင့်တယ် ဝါစာစေရအကြံအကြံစီနေတော့ဒါတော့ချုံနေလေနားထောင်တော့အဲဒီစေရညာနာစေရတကောတော့လည်းအတူမရှိဘယ်သူမှတူလို့မရဉာဏ်ပညာလည်းဘယ်သူမှတူလို့မရစေရစေရစေရစေရဗမေယ ဒီမှာနိုင်ရှင်လို့မရဘူးအဲ့ဒါမြတ်စွာဘုရားရဲ့ပါရမီတော်တွေကြောင့်စုပြုံပြီးတော့ကျိုးပေးရတယ်ဒီဘဝနောက်ဆုံးကျိုးပေးရပါရမီတော်တွေကအများကြီးပဲသင်္ချေနန္ဒ7ပါးဆိုတာတတ်မှတ်ထားတယ်ဥပပါရမီ7ပါးပရမထပါရမီ7ပါးပေါင်းလိုက်ပြာ30ကုသိုလ်ရအသင်္ချေနန္ဒ ဒီဘဝနောက်ဘဝကြာမရှိတော့ဘုရားဒီဘဝနောက်ဆုံးပဲအရာမန္တိမှာဇာတိဒီဘဝနောက်ဆုံးပဲအခောဟမတမိစေထောဟမတမိတေထောဟမတမိယမန္တိမှာဇာတိနတ္ထိဒါနိကုဏ္ဏဩဟောလာတယ်အဲ့လိုကြုံရတယ်လောကီမှာအမျက်ဆုံးပဲလောကီမှာအချီးဆုံးပဲ ပညာဘုံကိုရှိတယ်ရှိမွားအမြတ်ဆုံးပဲဒီဘဝနောက်ဆုံးပဲနောက်ထပ်ပရိသတ်ကြီးရှိတော့ဘူးအဲ့ဒါကုသိုလ်ကောင်းမှုတွေဟာစုပြုံပြီးတော့ဝိုင်းလုပြီးတော့အကျိုးပေးတာအဲ့လိုသူရှိတဲ့ဆင်းတော်တန်တော်နဲ့တကိုးတော်တွေကြွတော်မူတဲ့မြတ်စွာဘုရား မြတ်စွာဘုရားရဲ့ဘုံတော်ကျေးဇူးတော်ရည်မှန်းပြီးတော့ပူဇော်ကြည့်ရအောင်ပါတော်တယံပါလဒီဝကရံဝမေဇယတိနလာလိကံတိရိဘောမေယုသင်္ကာသမုခံနေတံဝနာမိမာရစိနံအဘိနံပါတော်တယံ ဘာနာတိဝကရံဝတတ္တသနေယုလေကဲ့သို့ယတိနာယဟန်တော်တို့ဤမိစေရ၌တိရိဖုံးကျက်သေးတို့ဖြင့်လာလီပြန်ပြင်ပြတော်မူဝိထသောဘုံနေနုသင်္ကာသမုခံလာပြေဝနေတူသောရွှေမျက်နာတော်လည်းရှိတော်မူဝိထသောအနေဇံတဏလည်းကင်းစင်တော်မူပိထသော သဗ္ဗညုံခတ်သိသောတရားတို့ကိုဆရာမကုသယံဉာဏ်တော်မြတ်ဖြင့်ကိုတော်တိုင်းထိုးတွင်သိမြင်တော်မူပြီးထသောအတုလံပြိုင်ဘက်ရည်တို့ရှိတော်မမူထသောမာရဇိနမငါးပါးကိုအောင်မြင်တော်မူပြီးထသောတံမှုဒိဋ္ဌံငါမအောင်မြင်ထိုးမြတ်စွာဘုရားသခင်ကိုရောမြတ်ကြီးကို အဟံဗျာတိတော်ဒီဗျံဗျာတိတော်တို့သည်နမောတမေနမမဧတိပရုံလက်ကြံကိုဖြင့်ကြည်အောင်ညှုခိုက်အာယုဆက်၍ဘုဒ္ဓညိုကျိုးလွန်မြန်နှိုးလျက်ယူသည်သောရှိခိုးတော်ဤမြတ်စွာဘုရား 32ပါးသောလက္ခဏာတော်ကြီး80သောလက္ခဏာတော်ကြီးညိုဝေရတယ်သင်္ချီနန္ဒပြောပြသူကုန်တာအဲ့တော့ပထမဦးဆုံးသစ္စာပြည့်ရှိပွားတော်ရှုချင်တဲ့တကြည်ရဲ့ဉာဏ်ရတယ်အဲ့ဒါတုပ္ပတိဋ္ဌိတပါဒတာလက္ခဏာ ရုပ်တမားရဲ့ခြေောက်တွေအလဲခွက်နင်းလိုက်လေအောင်မှချတယ်သွားတော့မယ်ဆိုရင်ဖနာမှအရင်ကြွားလမ်းပြီးချတော့ခြေရအရင်ကြညတော့ဖြစ်မြတ်စွာဘုရားခြေတော်အားလုံးတပြေးတဲ့အလဲကောင်မှချနေတာမရှိတပြေးတဲ့ရွှေခြေနေခဲ့တယ် ဘဝတစ်ခုလုံးတပြိုင်နဲ့ကြွတပြိုင်နဲ့ချခဏမှအရင်ကြွတာခြေပြားနောက်မှကြွတာဘယ်လိုမဟုတ်တပြိုင်နဲ့တပြိုင်နဲ့ကြွတယ်တပြိုင်နဲ့ချခြေအားချင်းသေးဆိုမှထင်တယ်ခြေအားချင်းသေးလို့ဒိဋ္ဌာမပြည့်ခြေအားမထင်ဘူးမြတ်စွာဘုရားခြေဝါတော်ဟာ ဆက်လက္ခဏာတွေနဲ့ပြည့်စုံတရားရှိကွက်ဆက်လက္ခဏာဖုံးရည်ကျေးတွေဘယ်တော့မှခြေတော့ပေါ်မတင်ဘူးယဉ်ကြီးနဲ့ထိတယ်လို့ထင်နေတယ်မထိဘူးခြေတော်ခင်ဆိုမှခြေတော်ရခင်ဆိုမှမထိဘူးနေကြီးနဲ့လည်းမဟုတ်ဘူးအောစရာမြတ်စွာဘုရားရဲ့ယုံထားတဲ့သင်္ကန်းနဲ့မြတ်စွာဘုရားရဲ့အသားတော်နဲ့ မထိဘူးမထိဘဲနဲ့ဘယ်လိုလုပ်ရုံနဲ့ဒါတကူတော်အနန္တဖရာအရာမကြံစည်နဲ့ဘာဖြစ်လို့ဒီလောက်တော့မလို့ဖြစ်ရတာလဲကြံစည်ယူသွားတယ်ကိုသိဉာဏ်ကိုယ်တိုင်ဖရာဖြစ်အောင်လုပ်ကြည့်လက်သာဖရာသပိတ်တော်ရှင်းရင်လက်ရှင်းပြီးသားဖြစ်လက်ကိုရှင်းလိုက်ရင်သပိတ်ရှင်းပြီးသားဖြစ်လက်သာဖရာရဲ့ဆံတော်ဟာ ပိုပြီးရှည်မလာဘူးဒီတိုင်းခေါင်းရိပ်ရတယ်လို့မရှိဘူးအညစ်အကြေးလည်းဘယ်တော့မှမဖြစ်ဘူးခြေတော်ဆေးတယ်ချိုးတယ်ဆိုတာအညစ်အကြေးတွေပေးကြံနေလို့ဆေးတာပေါ့ဝေယဝိသသမားတွေကုသိုလ်ရပါသေးအပူအေးအပူဓာတ်အေးဓာတ်ရတာဒါပဲအညစ်အကြေးဘယ်တော့မှမတက်ဘူးမြတ်စွာဘုရားခန္ဓာဖုံးနေတဲ့ရှင်နေ တ်စွာဘုရားခန္ဓာကိုဘာမှကပ်လို့ရဘုံနဲ့တော့မလဲဘုံကပ်ဘူးကိုယ်တော်အနန္တပါရမီတော်အနန္တအဲ့ဒီချီဝါတော်ဟာဘာဖြစ်လို့တပြေးပြေးနေရလဲဆိုတော့အကြောင်းရှိတယ်တုတ်ပတိထိတပါဒတာတပြေးပြေးအဲ့ဒါအကျိုးတရားအကြောင်းတရားကြီးမျိုးကောင်းတယ် တို့လည်းအတူတူပါကြောင်းတရားဘာလဲဆိုတော့ဘုရားလောင်းတော်ဟာအလောင်းတော်ကကုသိုလ်ပါရမီဖြည့်ဆည်းတဲ့အခါဒါနပါရမီသီလပါရမီနိက္ခမပါရမီပညာပါရမီဉာဏ်ပါရမီခန္ဓာပါရမီလစ္စာပါရမီဒိဋ္ဌာနပါရမီမေတ္တာပါရမီဥပ္ပခါပါရမီမူလပါရမီဥပပါရမီပရမတ္ထပါရမီပါရမီ7ပါးပြားသုံးတယ်ဖြစ်ကျင့်တဲ့အခါ ဘာတော့မှနောက်မဆုံးအောင်မြင်အောင်ဖြစ်ကျက်ဒါနပြုတော်မယ်ရွယ်ထားအသက်ကိုစွန့်ပြီးတော့ဒါနအောင်မြင်အောင်ပြုတယ်သက်စွန့်မှာဘုံမလေးလောင်းဝင်နိုင်စိတ်ကအမတမထက်မြက်မောင်မြတ်တဲ့တန်ရှင်းတယ်ဒါဟာတော့မြတ်စွာဘုရားအလောင်းတော်ဗာရဏီပြည်မှာတထေးဖြစ်တဲ့အခါ ပစ္စည်းတွေအမှန်တရားအားနဲ့ရှိရအနောက်ရတောင်ရမြောက်ရနန္ဒကြီးလေးခုမြို့လေကောင်မှာတစ်ခုငါသူ့အိမ်ရှိနားမှာတစ်ခု6ခုမန္တတစ်ခုကိုတသိန်းတသိန်းတသိန်းခိုးတော့တသိန်းပြောတာခုတသိန်းမဟုတ်ဘူးအဲ့တော့နေ့တိုင်းနေ့တိုင်းနေ့တိုင်းနေ့တိုင်းနေ့တိုင်းအသဘေ6သိန်း6သိန်းသူပေးတယ် မျက်နှာကြီးငယ်လေးအကုန်လုံးသုံးဆောင်တယ်အဲ့လိုလူပေးနေတော့သာသနာပအချိန်ရှင်မြတ်စီကဘုရားတော်ကခုနှစ်ရက်နေရတ္တမဘာဝန်သာရတ္တမဘာကထားလိုက်တာဒီခုနှစ်ရက်ဒီတော့တဲ့အခါမှာဆုံးဖုံးပေးရဆုံးမဖုံးပေးပြိဋိဘဆံခုနှစ်ရက်ပဲခံတာအဲဘယ်လိုရှိမှဆုံးခါရမလဲလို့ကြည့်လိုက်တော့ အမြတ်စွာဘုရားအလောင်းမှာအဲ့တထေးဘာရဏီတထေးသူကအမြဲတမ်းတရားကောင်းတယ်မန္တကြီး6လုံးနဲ့အမြဲတမ်းရှင်နေသူရှိသွားဆုံးခံမယ်ကောင်းတယ်ကြွလူကောင်းတယ်ကြွလာပြီးဆုံးခံမလို့တော့မန္တကရောက်ရှင်မေစီကဘုရားလည်းပဲပြိဋိဘံစံအောင်ဖရာအလောင်းရဲ့ဒါနပါရမီနဲ့ပြက်အောင်ရှင်မေစီကဘုရားလည်း တထေးကြီးရဲ့အိမ်ချားမှာအတောင်80လောက်နဲ့တဲ့ကျင်းပြီးခါရခံနေအဲ့ဒါမှာမိကြီးကဲတဲ့ရှားထင်းနေမိကြီးကဲတဲ့ချက်မိဒီယာတော့ဟိုဟိုဟိုဟိုဟိုနဲ့အတေးရရှင်မေတ္တာဘုရားဆုံးမကြွလာတာမင်းတော့ခင်ဗျာသူ့ရဲ့အလုပ်သမားတွေသွားရင်ဒီမှာတပိတ်သွားရင်ဆုံးအောင်ရအောင် ဘာလဲသူလည်းမမြတ်တဲ့ခဲဝေတွေသုံးဆောင်လို့မူးဖြာဖြာလောင်းမယ်အောက်ဆင်းသွားတော့အိမ်ကသွားယူလို့ကြတော့ဟိုမှာကျင်းကြီးဖြစ်တောင်80လောက်နဲ့အောက်ကလည်းမီးကြီးဟာပြန်ပြေးလာအနောက်တရနောက်တရဘယ်သူမှမသွားရဲမိကြီးတွေကြီးနဲ့ကြီးကြီးချားနေတယ်ဟိုဘက်မှာရှိနေစကားလို့လားဟိုဘက်မှာအလဲဘမမိကြီးတွေကြီးမသွားရဲဘူးဆိုအဲ့ဒါမှ အဲမမက်တဲ့ဆွန်းနေဆွန်းဟင်းနေထဲသူကိုယ်တိုင်သွားသွားပြီးတော့မိကြီးကြီးတွေ့တယ်ကောင်းတယ်မော့ကြည့်တော့မနက်ကမတ်တရပြီးကြည့်ဒီမိကြီးသမီးကိုဖန်နေတာတင်လားဟုတ်တယ်ဘာဖြစ်လို့ဒီဖန်နေတာလဲတဲ့ဒါနဲ့ကုသိုလ်ကောင်းမှုလည်းပြက်အောင်ပစ္စည်းကဘုရားလည်းပြိဋိဘံစအောင်အဲ့ဒါငါလုပ်တာပဲကျော်ရည် ရောဤလိုဉာဏ်ပညာနဲ့ဖွင့်ကြည့်ပါတကူကြီးမားတဲ့ပုဂ္ဂိုလ်ဖြစ်ပေမဲ့ရှင်ပြစ္ဆေကဘုရားကိုလည်းပြိဋိဘံစမ်းနေတယ်သူများရဲ့ဒါနပါရမီလည်းပြည့်စုံတယ်အဲ့ဒါမျိုးဆိုတော့ကောင်းတဲ့စိတ်ထားလားမကောင်းတဲ့စိတ်ထားကောင်းတဲ့စိတ်ထားပါဘုရားတကူကြီးတဲ့နတ်ဖြစ်တော့ဘာဖြစ်လို့ဖြစ်တာပါဘုရားအဲရှင်းနေတာပါ ရိုးကြီးတဲ့မာနဆိုတာလက်ပြီး၆တာမှာအမြင့်ဆုံးပဲပရဏိမြဝုဒ္ဓဘူးအဲ့ဒီလက်ပြီးမာနသားဖြစ်ဖို့ဆိုတာသူကနာမည်တော့မဟုတ်ပါဘူးလက်ပြီးမှာသဘောပဲသူကအဲ့ဒါအဲ့လိုဖြစ်ဖို့ဆိုတာကုသိုလ်ကောင်းမှုတွေလုပ်ထားလို့နာမည်ဖြစ်တယ်သူနေရာနဲ့သူတစ်ပတ်တည်းနဲ့သူနာမည်ပေါ့အဲ့ဒါပရဏိမြဝုဒ္ဓဘူးနာမည်မှာနာမည်ကြီးတော့မဟုတ်ပါဘူးသဘောမျိုးပေါ့သူကလည်း အခုကျတော့တခါဘုရားလောင်းရဲ့ပါရမီကိုပြည့်စုံခြင်းနဲ့ရှင်ပြိကဗုဒ္ဓဘာသာပြိဋိကစံနေခြင်းနဲ့ဆိုတော့ကုသိုလ်ရှင်ဝင်မဲ့လို့စိတ်ပြောင်းတာဟုတ်လားမှန်ပါဗျာတတိထားကိုပြောတယ်လို့ဒါလေးတွေကတို့ယောဂီတွေအတွက်ဉာဏ်ပညာယူရမယ့်နေရာတွေပဲဇာလန်းတွေကအများကြီးပဲကိုယ့်အကိုဖတ်ကြည့်ရရတာပဲငါအမှားဆုံးဓမ္မဗုဒ္ဓညာကြီးပဲ ဒါဝထဲမှာမပါပေနဲ့ပြောတော့ဝိပဿနာဉာဏ်နဲ့ထိုးထွင်းပြီးတော့ဉာဏ်ကြည့်ရဟုတ်လားပုရိမာပုရိမာကုသလာဓမ္မာပစ္စည်းမာနပစ္စည်းမာနအကုသလာနာဓမ္မာနာကေတေစီဥပါနိတယပစ္စည်းနာပစ္စယောရှေ့ရှေ့ကုသိုလ်တွေနောက်နောက်လည်းတော့အဲ့ဒီကုသိုလ်တွေရဲ့အကျိုးကိုအသုံးချပြီးအကုသိုလ်ပြန်လုပ်ယမနာပြုထားလိုက်ပါ လူတွေကိုကြည့်ရလူဖြစ်လာတယ်ဆိုတာဘာကြောင့်လူဖြစ်ပြီးတော့သူများတက်တက်သူများဥစ္စာခိုးသူများသားများပြမလင်းညာပြော့ရင်တင်သာတော့ကုသလအမှုဟောရှေ့ပိုင်းကကုသိုလ်နောက်ပိုင်းကျအကုသိုလ်ဖြစ်တယ်အဲ့ဒါဘာမပါလို့ထင်တယ်ရောဉာဏ်ပါပါဘုရားဉာဏဝိပယုကုသိုလ် နာနာဘုပြုကုသိုလ်ဟာကြောက်ဖို့ပေါ့မြေကြီးပေါ်မှာတုံးလုံးနဲ့ကျိုးရုံနဲ့ကျိုးနိုင်တယ်လွန်ကျော်တောင်းတောင်းသိနေဟိုးတပင်အမြင့်ကြီးပေါ်တက်ပြီးတော့ပြုတ်ကြတယ်သိနိုင်ဘူးလားသိနိုင်ပါဘူးဘုရားဘုရားတွေကြီးမှာပစ္စည်းတွေရောအာဏာတွေရောအကြီးကျယ်ရတယ်မဟုတ်တာတွေတော့အများကြီးလုပ်နေတယ်လေခဲတာလုပ်ရင်လည်းလည်းပဲလုပ်နေ ရှိတဲ့အာဏာတွေနဲ့အများကြီးလုပ်တဲ့အခါကျတော့အများကြီးအကုသိုလ်ဖြစ်ဘူးလားဗျာဖြစ်ပါဘူးဗျာအဲကြောင့်မလို့ဘာရေးကြည့်ပါလဲဉာဏ်ပညာရေးကြည့်ပါလေဗျာဝိပဿနာပညာလို့ဝိပဿနာပညာပြောလို့ဝိပဿနာအားထုတ်နေတာလောက်ဖိုးတန်နေဆိုတာကိုကခံမှန်းနေမတ်တမဲ့ဆိုရင်တော့ခေါင်းကြီးလေးခိုင်းလို့လုပ်ရတာပဲသူเจ้าနေသူစာအဟံဟာပေါ့ အဲ့ဒါဝိပဿနာရဲ့တန်ဖိုးမသိတော့ဝိပဿနာဉာဏ်ပညာပါသွားယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ဆင်းရဲသားဖြစ်ဖြစ်တထေးဖြစ်ဖြစ်ရှင်မင်းဖြစ်ဖြစ်ဖုံးကြီးပဲဖြစ်ဖြစ်ဒီလားရှင်မင်းဖြစ်ဖြစ်ဘောနန္ဒီရကျူးဖြောက်တော့မှခူးကြဝကြကြမကြဘူးညမပါလို့ပြောတော့ခူးကြဝကြကြတာပဲယဉ်ပြီးတယ်လို့ထင်ရပြောတာဟုတ်လားယဉ်ပြီးတာလားမှန်တာလားမှန်ပါ ဘုန်းကြီးတို့လည်းဘုန်းကြီးတို့ပြီးတော့မဟုတ်တာလေးတော့စီပွားရှာတာစီပွားရှာတယ်တော့မဟုတ်တာလေးလို့ကျန်တဲ့ဖာမှာအာဟုတို့လည်းပဲလို့အရပင်းနေလည်းအခန်းထဲမှာပွားဘုရားမကြိုက်တာလေအကုန်လုံးလို့ရှိရင်မရဲမသွားနိုင်ဘူးလားသွားနိုင်ပါရဲ့ဗျာအဲ့တော့ပြစ်ကြတာဒီလိုလဲတာမဟုတ်ဘုသစ်ပြည့်အမြင့်ကြီးတက်ပြီးတော့ပြစ်ကြတယ်မတူဘူးလားတူပါရဲ့ဗျာ အဲ့ဒါကြောင့်မလို့ဘာရေးကြည့်ပါလဲကုသိုလ်လုပ်တာထက်ဉာဏ်ပညာပါမှုကိုရေးကြည့်တယ်ကုသိုလ်ပါရောဘုရားဘာသာမဟုတ်တဲ့တွေလုပ်တာဘုရားဘာသာမှာလုပ်တဲ့အောင်းတယ်ဘုရားဘာသာမဟုတ်တဲ့တွေအများကြီးလုပ်ဒေါ်လာပေါင်းတန်းနေချီဖောင်ဒေးရှင်းတွေအမျိုးမျိုးပဲငကာယောဂအတွက်ဖောင်ဒေးရှင်းပရာဟိတအတွက်ဖောင်ဒေးရှင်း အမလေးညာလေးပဲအဲအကျိုးပေးမှာကုသိုလ်အကုသိုလ်ဆိုတာဘာသာမခွဲကြပါဘူးဘုရားဘာသာပဲဘယ်ဘာသာပဲဖြစ်ဖြစ်အကုသိုလ်လိုလည်းဒုက္ခပေးမှာပဲကုသိုလ်လိုလည်းကောင်းမှုပေးမှာဓမ္မဟာမျက်နှာမလိုက်လူတွေသာမျက်နှာလိုက်ဓမ္မမျက်နှာမလိုက်အရေးကြီးတာလေးပြောရမယ်နော်ရောမှန်ပါပါဘုရားရှင်မေတ္တာဘုရားကိုတရားအောင်လုပ်ရင်သူ့ကြွယ်အကုသိုလ်များဘူးလားများပါတယ် ပြည့်စုံရဗုဒ္ဓအမတန်ဗုဒ္ဓဘုရားပြည့်သဗ္ဗညတဘုရားပြည့်ဒုတိယဘုရားကုသိုလ်ကောင်းမှုတွေပြုလို့ဆုတောင်းဟုတ်တယ်မလားအမတန်ဗုဒ္ဓနဲ့တန်လာတော့ပဲဘုရားမဲတဆူပဲအဲ့ဒါကိုသေသိခြင်းနဲ့စိတ်ကောင်းပါပဲသူရလာတဲ့နာမည်ဘဝသူနဲ့နဲ့သူဘဝသဘောဘောပေါ့ သူ့ရဲ့အရှိန်ဟုံးတဘိုးတွေသူအဝေသိကြလို့ဖြစ်ဟုတ်တယ်မလားမှန်ပါပါဘုရားအေးသူများတွေထားလိုက်တော့ထိုးအရေးကြီးတယ်တို့ဝိပဿနာမှာဝိပဿနာယောဂီယဟန်တို့သီလရှင်တို့ယောဂီတွေဖြစ်ဟောတန်တဲ့နေရာရောက်တယ်နော်မှန်ပါပါဘုရားဟောတန်တဲ့စိတ်နဲ့ဆက်ကြည့်တာဟုတ်လားမှန်ပါပါဘုရားအဲဟောတန်တဲ့နေရာရောက်ပြီးတော့ခုနလိုသူများတက်တက်သူများဥစ္စာတို့စသည်အဖြစ်ဖြစ်နေမယ် ငါမနာရတဲ့နေမဲ့သူများကိုနေကိုကိုချီးမြှောက်တာပရိယတိပရိပတ်တိမှာဟောပရိပတ်တိဆိုတော့ပရိယတိကဲ့ရတယ်မားတယ်နော်ဆိုဘုရားကိုစာမသင်ထိုင်ရင်လေညတော်ပြရဲ့စာပေကိုပူဇော်ကပရိယတိကအရေးကြီးတဲ့အခြေခံပဲရေပုံညွှန်မပါဘဲနဲ့ဘယ်မှသွားလို့မရဘူးလေအဲပရိယတိကိုမသင်နိုင်ရင်တင်းတဲ့လူအားပေးရတယ် ဘေးရည်ကိုစာခံနေတယ်စာအလကားပါကွာလို့မပြောရဘူးနော်ရောမှန်ပါဗျာဘုဒ္ဓမြတ်တာလည်းနာပါမယ်စာပေရှိလို့သာသနာတော်ကြီးရရင်စာပေကိုဖြည့်ဆည်းလို့မရကိုမသိနိုင်တာကိုကကိုမသိနိုင်တာကိုကကိုမတတ်တာကိုကကံနေတာသာမသိနိုင်တာတတ်နိုင်တယ်လို့ကောင်းတော့ပြိယကောပြိပတ်ကိုဆွဲသုံးပြည့်စုံကောင်းလို့ဟောရမှာပရိယမကင်းတဲ့ပฏิပတ် ပฏิပတ်မကင်းတဲ့ပရိယတ်ဒါလိုဖြစ်ရတယ်။ကိုကျင့်ကြံလို့ကိုအားထုတ်နေတယ်စာပေကိုပြစ်တယ်လို့အခုတရားနာတာပရိယတ်ပဲ။တရားသမားတွေအတွက်စာပေပဲတရားဟောတရားနာလေ။မှန်ပါဗျာ။တရားမနာရင်လမ်းစဉ်ပဲသိ။နားနေတော့မှပဲချောလာတယ်ညာကြီးပဲ။ဟုတ်တယ်မလား။တော့နားနေတော့မှအဲ့ဒါဟာပေဟာမြတ်စွာဘုရားရဲ့တရားတော်ပူဇော်ရမယ်လေ အခုအရာဉာဏ်ပညာမပါတဲ့အခါကျတော့ကိုဝါသနာပါရပပသမရဏတိမနောဆိုတဲ့အတိုင်းပုထုရှင်တွေကစိတ်ဟမကောင်းတဲ့ဘက်မှာမွေ့တယ်မကောင်းတဲ့ဘက်ကိုချင်းချုပ်ပြောရင်လောဘဒေါသမောဟပေါ့ဗျာလောဘဒေါသမောဟမာနဒိဋ္ဌိဝိသိကိစ္စအိတ်တမစ္စရိယဒါတွေပေါ့ဟုတ်တယ်မလားအဲအဲ့ဒါဖရာအလောင်းကိုလည်းပျက်စီးသိခြင်းနဲ့ပြစ္ဆေကဗုဒ္ဓကိုလည်းပျက်စီးသိခြင်း ဒါမကောင်းတဲ့စိတ်တွေမလားအေးတို့လည်းပဲအဲ့ဒီလိုပဲမကောင်းတဲ့စိတ်တွေဖြစ်လာရင်ဘာလို့ရှင်မပြရမယ်ရှင်မလို့မနိုင်ဆင်ញင်တဲ့အခါဆင်တယ်ဆင်ញင်လိုက်ရှင်မလိုက်ဆင်ញင်လိုက်ရှင်မလိုက်တို့ကသူများတက်တန်ချင်တာသူများဥစ္စာခိုးချင်တာတော့ဒီလောက်မလားလို့ပါဘူးပြောရဟုတ်လားဒါပဲလေဗာစိတ်တွေလာမယ်ကိုဖြစ်တဲ့စိတ်တော့ကိုမသိဘူးလားလို့ ကာမရာဂစိတ်တွေမလာဘူးလားကာမရာဂစိတ်ရကုသိုလ်လားအကုသိုလ်လားအကုသိုလ်ပါဗျာအဲ့ဒါယောဂီစိတ်လုံးလုံးတာဘာမှယောဂီရှက်เสียရမလို့မှန်တရားပြောတာဝိရစနေနဲ့လျှောက်သွားတာမှန်တရားပြောတာမှန်ကိုသိမှာရသော်ဘုရားတရားတော်ဆိုတာနေလူလာလူထင်ရှားမှာဝသုပါစေနှစ်ခုကြားပြောလို့မရနှစ်ခုကြားပြောတာ တဏှာရှိမဲ့အလုပ်ကြီးနိဗ္ဗာန်ရောက်မဲ့အလုပ်ကပုံမှန်လေးပြောပါလားအဲ့ဒါဘာမှရကစိတ်တွေကကောင်းတဲ့စိတ်လားမကောင်းတဲ့စိတ်လားကောင်းတဲ့စိတ်ပါဗျာအဲ့တော့အဲ့ဗြဟ္မရကစိတ်တွေဖြစ်လာရင်နေရာကမှတ်လို့ရတယ်မရပါဘူးဗျာအဲ့ဒါကိုပြောချင်တယ်စိတ်ကောင်းကိုပြောချင်တယ်ဖြစ်တာပဲတို့လို့ဖြစ်တာပဲရဟနာမဟုတ်တာဖြစ်တာပဲဗြဟ္မရကစိတ်ကုသိုလ်ဆောင်းတဲ့ဘုဖြစ်သေးတယ်အဲ့ဒါကိုနိုင်အောင်ဘယ်လိုလုပ်မလဲ လိုလင်ကြံစနီးလန်းရရှိမလို့နိုင်ရင်တော့ကောင်းတာရှိမလို့မနိုင်ရင်ဒါလိုဆင်ခြင်ပေါင်းဟေးအဓိကတော့ဒုက္ခနဲ့အတုပါဒီကာမရာဂကြောင့်တတ္တဝါတွေဒုက္ခရောက်လို့လားခန္ဓာကိုယ်ရဲ့အတုပါအတုပါကြရင်အတုပါဆင်ခြင်တရားမဲ့ကြောင့်မတူဘူးလေတယောက်ကဒါနဲ့တရားရနောက်ပြပဲဒါနဲ့ရမယ်လို့ပြောလို့မရဘူး မတူဘူးတရားနဲ့တရားအတုပကိုကွာဆင်ញံလို့ကာမရာဂရော့သွားအတုပကိုတွန့်ပြီးတော့ဆင်ញံပြရတယ်အတုပအတုပအယုစုယုစုယုစုအတုပအတုပအတုပကျေအတုပနေအတုပသုံးရအတုပလေးရအတုပငါးရအတုပအမလေးနန်းစောမသေးခင်မှာသာပလိပလာတိတိတာရာနဲ့ပြောကြတယ်မခွဲနိုင်မခွာနိုင်ရင်ဖြစ် ပုတ်ပွားပြီးအရေးတွေထွက်လာတော့အနာကတ်ချင်မှာမနိုင်ပါဘူးဗျာ။ဇာတော်တော့မခွဲနိုင်မခံနိုင်ဖြစ်နေတာ။မခွဲနိုင်ဘူးအမှတော့ဖဲ့အိတ်ပါလားပဲ။နေနေမနေနေပါဘူးဗျာ။ယောဂီတို့ဝိပဿနာအတွက်ပြောနေတယ်။မှန်ပါဘူးဗျာ။ဝိပဿနာအတွက်ပြောတာ။ဒါဆင်ញင်ရမယ်ဉာဏ်ပညာအလုပ်တွေဆင်ញင်ခြင်းဟာလည်းရှုမှတ်မှုထောက်ပါပဲ။ ရှုမှတ်မှုဟာလည်းပဲဆင်ញင်တဲ့ကိုထောက်ပါပဲအဲ့လိုမှန်မှန်ကန်ကန်ဆင်ញင်တာကိုတဏှာဖြစ်တယ်လို့ပြောယောနိတော်ရောရမျက်စိလဲသွားမယ်ခဏခဏကြားနေယောနိတော်မနတိကာရနှလုံးသွင်းမှန်တာနှလုံးသွင်းမှန်တာဉာဏ်ပညာကိုဖြစ်စေတယ်နှလုံးသွင်းမှန်ရင်ကြီးလေတာကိုဖြစ်စေတယ်ဘောရောရ တိတ်ချောတာပဲတိတ်ခါတာပဲနှလုံးလေးကဘယ်လိုပဲနှာခေါင်းလေးကဘယ်လိုပဲခန္ဓာကိုယ်လေးကအဲ့လိုဆိုလို့ရှိရင်ဘာဖြစ်ဉာဏ်ဖွင့်တာနှလုံးသွင်းမှရင်ဘာဖြစ်မလဲနှလုံးသွင်းမှန်ရင်အေးဆက်နှလုံးသွင်းတာဘာဉာဏ်ပညာတွေဖြစ် နိစ္စသဘောဒုက္ခသဘောအနတ္တသဘောအတုပသဘောသင်္ခါပဲဖြစ်သေးတယ်ရောဝိပဿနာဉာဏ်မဖြစ်သေးဘူးနိစ္စပညာဒုက္ခပညာအနတ္တပညာအတုပပညာမလားဒါဝိပဿနာကိုကူးဖို့အရှိန်ဘူးတယ်ချောင်းညောင်းပြီးပေါ့ညောင်းပြီးဟိုဘက်ကိုကူးဒုံးနဲ့ထောက်ပြီးကူးရညောင်းကလည်းနည်းနည်းကျဲတာဟုတ်လားဟဟလားအရှိန်ယူပြီးတော့ပြည့်ထောက်ရတယ်ငါရော ပမာဥပမာပြောတာညောင်းကျင်းချင်းလေးဆိုရင်တော့ဇတ်ဆိုပုံလိုက်ဟိုရောက်တာပေါ့ညောင်းကကျဲတယ်လေရောညောင်းကလည်းကျဲအောက်ကလည်းနဲ့တယ်ကြာသွားရင်သိမ်းပါလေဒုတ်ရှင်စီခိုင်ခိုင်နဲ့ပြည့်ပြီးအရှိန်နဲ့ပြည့်ထောက်ပြီးတစ်ဖက်ကန်းတစ်ဖက်ကိုတခါတည်းနဲ့ဂမူလေးကိုထောက်ပြီးဖြည့်ယူပြီးအဲဝလုံးမရှိနေလူကပါသွားပြီးဟိုဘက်ကန်းကိုသွားကြဘောပါရလား ခုံတော့ခုံတာပဲဘာလို့လဲဒုတ်လူတယ်ဘာလို့ပါလဲခုံတော့ခုံတာပဲညောင်းရကျတော့ဒုတ်လူတယ်ဒုတ်ရှိရှိခိုင်းနေလို့မလားလို့အေးတို့ညာကနှုတဲ့အခါကျတော့မှတ်ရုံနဲ့မရလောဘဖြစ်တယ်လောဘဖြစ်တယ်လောဘဖြစ်တယ်တမ်းတယ်တမ်းတယ်တမ်းတယ်လိုချင်တယ်လိုချင်တယ်လိုချင်တယ်ဒီတိုင်းမှာဒါမနိုင်ဘူးတကယ်ဖြစ်လာတယ်ဟုတ်တယ်မလား တကယ်ဖြစ်လာတော့မနိုင်ဘူးမနိုင်တော့မထူးပါဘူးကွာဆိုပြီးတော့ပြီးရောထူးပါဘူးဆိုပြီးစိတ်ကူးရင်တော့ကိလေသာတွေဖြစ်ကုန်အဲ့ဒါအဲ့လိုမနိုင်လို့လူတွေအများသောအဖြစ်တရားမထုတ်နိုင်တာဗောဗျာဒါရသမီးရှိသွားရေးနဲ့လှုပ်ထုတ်တယ်မလားအဲ့ဒါစိတ်မနိုင်လို့လှုပ်ထုတ်တာမလားစိတ်နိုင်ရှုပ်เสียလို့ပါဘာစိတ် ကိလေသာစိတ်ကိုဗာစိတ်ကိုလဲကိလေသာစိတ်ကိုပါဗျာအဲကိလေသာစိတ်ကိုနိုင်အောင်လို့နီလပေးထားတာဖျားပေးထားတာအတုပကိုဆင်ញင်ရမယ်တဲ့အတုပအတုပနုပတ်တယ်အတုပအမြဲတမ်းဆင်ញင်မတင့်တယ်တဲ့သဘောဆက်စုပ်ဝယ်ရွှန်ရှားဝယ်သဘောသူ့နေရာနဲ့သူဘောသမင်းစားတော့တော့မဆင်ញင်တဲ့ဘောကာမရာဂစိတ်ဖြစ်တဲ့အခါအဲ့ဒါကိုဆင်ញင်အတုပအတုပအတုပအတုပ တချို့ကြတော့လည်းပဲဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခဒုက္ခချို့ကြတော့သိရအန္တရာယ်သိရအန္တရာယ်တရားတော့ပြောမတူဘူးကိုယ်သဘောကျတာနှလုံးသွင်းဒါဝိပဿနာရှုမှတ်တာမဟုတ်သေးဘူးနော်မှန်ပါဗျာအဲ့လိုရှင်းလိုက်တဲ့အခါကျတော့အဲ့ဒါဘာနဲ့တူလဲဆိုဒုက္ခနဲ့ဒုက္ခရှိရှိခိုင်ခိုင်မာမာခုံတာတော့ခုံရမှာပဲဒုက္ခမပါရင်မရဘူးကိုကအင်အားမမကောင်းဘူးကိုယ်အင်အားနည်းသေးတယ်လေမှန်ပါဗျာအဲ့တော့ဒုက္ခ အပူအညီယူပြီးတော့ခုံထက်လိုက်တော့ဒုံးနဲ့ထောက်လိုက်တော့ဒုက္ခတစ်ခါလဲတည်သွားလူတည်သွားတာဟုတ်တယ်မလားတည်သွားပြီးတော့ဟိုဘက်မှာသွားကြခုံလဲခုံရမယ်တုံလဲပါအဲ့ဒီလိုပဲကာမရာဂစိတ်ဆိုတဲ့မျောမျိုးတို့ရှုမှတ်ပွားများတဲ့အခါမှာအင်းအားနည်းလို့ရှိရင်ဒုက္ခဆိုတဲ့အတုပနှလုံးသွင်းမှုလည်းပဲလိုတယ်ဒါကိုပြောတာဟုတ်လားမှန်ပါပါဘုရားအတုပကိုခဏခဏနှလုံးသွင်း ဖြစ်ခါမှာထလုံးလုံးမရဘူးရောဘုမဆိုတော့ခါရတဲ့ခုကိုကြိုက်တဲ့ခါရဘောဗျာနမောတတာပဲဖြစ်ဖြစ်တမုတ်တိပဲဖြစ်ဖြစ်အာလောမောတိကသမင်မိပဲဖြစ်ဖြစ်လောမောအထာနာမေတ္တာပဲဖြစ်ဖြစ်အောင်ရရှိဖို့ပဲဖြစ်ဖြစ်อืมဒီဝါတတိအာရိသောပဲဖြစ်ဖြစ်ကိုကြိုက်တာဒုက္ခဖြစ်တော့မှပဲအရေးတော်အရေးကြုံတော့မှပဲထဆိုရင်ရှင်ပြပါရှင်ပြပါဘုရား ဒိဋ္ဌိပိသောတော့မှအောင်မရနိုင်တရေတွေ့တော့လေဒိဋ္ဌိပိသောဣတော်တော့ဒိဋ္ဌိပိသောအရဟံလာတော့ကြောက်လန့်ပြီးတော့ဆိုကြတာဆောက်ဆိုတာအရေးကြုံမှာဘုရားတာစောကြီးတွေဆိုရမလားအဲရောဒီတာရင်တာရေမရောက်တဲ့နေရာပြေးတယ်မှောင်ကြက်တာနော်တိုင်းတိုင်းရောလူရှိကြမှာတော့ကြက်လို့ရပါတော့မရပါဘူးအဲအဲ့ဒီလိုပဲ ဂါထာတစ်ခုကိုလက်ကင်ထားနမောတတပဲကြိုက်ကြအရဟံဘုဒ္ဓပဲကြိုက်ကြတာမုတ်တိပဲကြိုက်ကြဘုဒ္ဓဘုဒ္ဓဘုဒ္ဓပဲကြိုက်ကြဘုဒ္ဓသနာရေးစာမိပဲကြိုက်တစ်ခုခုအပိုင်ခါရဲနဲ့အမြဲတမ်းနှလုံးသွင်းရခလုတ်ကြတယ်နဲ့တစ်ကလေးဆိုရင်ဘုဒ္ဓဘုဒ္ဓဘုဒ္ဓတွေဖြစ်သွားအပမမင်းနိုင်ဘူးပေါ့အဲ့ဒီလိုပဲတို့ဒုက္ခပေးနေတာကာမရာဂမလားမှန်ပါဗျာလူတွေလည်းဒုက္ခပေးတာပဲဟန်တွေလည်းဒုက္ခပေးတာပဲသီလရှင်တွေလည်းဒုက္ခပေးတာ ဘုန်းသူတော်တွေလည်းဒုက္ခပေးတယ်အကုန်ဒုက္ခပေးတယ်အနာဂတ်ယဟန္တာကိုလည်းဒုက္ခပေးလို့မရဘူးဓမ္မရတစိတ်မရှိတော့အနာဂတ်ယဟန္တာမဖြစ်သေးရင်အကုန်ဒုက္ခပေးတယ်နတ်တွေလည်းဒုက္ခပေးတယ်နတ်တွေသူကသဘောကြီးတာကြီးတာပဲဓမ္မရတတွေမှုံပြီးတော့နတ်ဩဇာတွေစားကြင်တာမစားမိဘူးစောစီးတွေကနတ်သက်ကြရတယ်ဒေါသလည်းဒုက္ခပေးတာအဲဒါကမှဒေါသဖြစ်ပြီးတော့ရံဖြစ်တဲ့ပုဂ္ဂိုလ်တွေအကျင့်ပါသွားတယ် ကုသိုလ်ပေါင်းရောက်နတ်ပြည်ရောက်သွားဟိုမှာလည်းဒေါသတွေဖြစ်နတ်ပြည်မှာလည်းတယောက်နဲ့တယောက်ဒေါသဖြစ်ဒုက္ခရိုက်ဆရာမလို့ဘာနဲ့ခုတ်ဆရာမလို့တဏှာနဲ့ပြစ်ဆရာမလို့ဒေါသဖြစ်တာနဲ့တေရောမိလောင်နတ်တရားခန္ဓာကကမ္မသားရုပ်ကိုတေတော့အဲ့ဒါနတ်တဲ့တစ်ထောင်မနေရနတ်တဲ့စိတ်အောင်မနေအောင်စောစီးပြရတယ်အဲ့ဒါကြောင့်မလို့နှလုံးသွင်းမှန်ဖို့ ရေးကြည့်တယ်တဲ့ရောရသူတော်ကောင်းအလုပ်ကိုတစ်သက်လုံးဇောက်ချပြီးလုပ်နိုင်အောင်မြင်သည်ထိလုပ်နိုင်အောင်ဒီအတုဝကိုဒုက္ခခဏခဏနှလုံးသွင်းပြရကာမရာဂဆိုတာဘွားကြီးပဲဖြစ်ဖြစ်ဖိုးကြီးပဲဖြစ်ဖြစ်အနာဂတ်ယဟန္တာမဖြစ်သေးဖြစ်တာပဲအဲ့ဒါ နှလုံးသွင်းရအတုပအတုပအတုပအတုပသမုတ်ဒုက္ခဒုက္ခဒုက္ခဒုက္ခအဲ့လိုနှလုံးသွင်းတဲ့အခါကျတော့ခုနပြင်းထန်နေတဲ့ကာမရာဂစိတ်တွေဘာဖြစ်သွားရော့သွားရော့သွားတယ်ပျောက်တော့ပျောက်တယ်မလားရော့သွားရော့သွားတော့တိလမပြတ်ဘူးပေါ့မရော့ရင်တိလပြတ်ပဲပထမရိုးရိုးတိလပြတ်မယ်နောက်ကျတော့တိလသမားကြီးပြင်ရတဲ့အကုန်ပြတ်သွား ကြားမထုတ်နိုင်တော့ဘူးအဲ့ဒါပြောတာဟုတ်လားဟဲ့အဲ့တော့အတုဘကိုများများဆင်းပြီးမှဒုက္ခကိုဆင်းရဲဒုက္ခဒုက္ခဒုက္ခဒုက္ခအတုဘအတုဘအတုဘအတုဘရှင်နိမန်လေးတွေပြောတယ်နော်ပြောရတော့ဒီနေ့ကျဆရာဖြစ်မယ်ခဏခဏမပြောဘူးလားပြောပါဘူးဟဲ့သူများတွေမှာ30မှာဟိန္ဒူကလမလေးဆရာဖြစ်နေပြီလူတွေအများကြီးတရားပြတယ်တိုက်ဒီကြလုံးကြလုံးအခု3လုံးရှိပြီဆောက် ခုနေ့ကတို့ရှိဖို့နေတော့ပြလိုက်သေးတယ်ဒေါ်ယူပရဲ့မြမတရားပြကောင်းတယ်နာမည်ကြီးငငယ်ပဲရှိသေးတာ30ပေါင်ဝန်းကျင်မရှိအောင်လေအတရားအားထုတ်တော့တရားပြနိုင်တယ်ယောက်ျားဖြစ်ဖြစ်မိန်းမဖြစ်ဖြစ်ကြိုးစားရင်ပြနိုင်တယ်မကြိုးစားရင်တော့သူ့အတူမနဝါရရမပြနိုင်ကြိုးစားတဲ့လူကပြနိုင်ကျွမ်းမှဆိုမှတရားစခန်းဖွင့်လာတာလူအများကြီးလာတရားထိုင်တာအကုန်ပြပြီ ဉာဏ်ဉာဏ်တွေအထိပြပေးတယ်သာသနာတော်တိုးတက်တာဝန်တာစရာကောင်းတာပဲအဲဒါကြောင့်မလို့ရောရီတို့ကိုဆရာဖြစ်တဲ့အခါမှာအများလောဘဒေါသမောဟတွေပါတော်ကုန်မောကိုကိုယ်တိုင်လည်းပဲကြိုးစားမယ်သူများကိုလည်းတင်ပေးရဟုတ်လားအဲ့တော့အတုပဒုက္ခဒုက္ခကိုဆင်ခြင်တဲ့အခါကျတော့ငါကာမတာယစိတ်ကိုယော့ပါ အဲ့လော့သွားတဲ့အချိန်ခါမှာတစ်ခါပြန်မှပေါ်ရပေါ်ရလူညာလူညာနဲ့တမ်းမဲ့တမ်းမဲ့ဟောညော့သွားပြီလေညော့သွားတော့တွန့်မှလိုက်တယ်ဆိုတော့ပျောက်မသွားဘူးလားပျောက်သွားပါဘူးစစ်တိုက်တယ်လို့ပေါ့ဗျာဟိုကရန်သူကအင်အားကြီးမားတဲ့အခါကျတော့ပုံနေရတယ်ကိုဘကဆရာတော်ဆိုတော့ဟိုဘကတစ်ထောင်လောက်တစ်တောင်းလောက်ဆိုတော့ရင်ဆိုင်တဲ့လူတွေပါဘုရားဘုရားအင်အားကောင်းတယ်လေ ဘုဘကအရင်ကောင်းတော့ခြုံတော့မှခဏပုနေရတယ်ခြုံတော့မှခဏပုငြိမ်အတန်းတော်မထွက်ရကိုပြစ်တတ်သွားမယ်ဟုတ်တယ်မလားငြိမ်နေမှာဟိုမှာသူတို့ရေမိုးချိုတာတို့ခမင်းစားတာတို့မြွမြွရောပေါ်ပေါ်စားစားနဲ့ဟိုသွားဒီသွားလျှောက်သွားတဲ့လူတွေကသွားပေါ်စားပြီးကျဲသွားပြီးလူအားနဲပြီဆိုတော့မှအဲ့တော့မှတစ်ခါလဲဝင်တိုက်ချုပ်ဖို့တိုက်ခိုက်တယ်နည်းပြောတာဟာလား အေးအဲ့ဒီလိုပဲဓမ္မရာယစိတ်တွေအားကောင်းနေတဲ့အခါလူကျင်နေလူကျင်နေတမ်းမဲ့တမ်းမဲ့လည်းမရဘူးကြောက်တာဒီစိတ်ကိုဘလုံးမတော်အောင်ထိလို့မရထိလို့မရတော့ဘာဖြစ်တယ်ဆိုတိလတွေပြတ်တတ်တယ်ဒါကိုပြောတာဟုတ်လားတိလပြတ်တတ်တယ်လူထွက်တတ်တယ်နောက်ကြတော့ဝက်လူဝရှုပ်ပေါ်ထဲမှာပျော်သွားတတ်တယ်အဲ့ဒါအဲ့ဒီလိုအရှင်မျိုးရောက်မသွားအောင်ခြုံခိုရတယ် ခုနအတုပဆင်းရင်းနေဝိပဿနာမရှိနိုင်အတုပဆင်းရင်းနေအတုပအတုပအတုပအတုပကိုယ်ကိုယ်တိုင်လည်းအတုပတွေမြင်ဖို့နေတာပဲဟာဒုက္ခဆိုလည်းဒုက္ခဒုက္ခဒုက္ခဒုက္ခကြရင်လည်းဒုက္ခအတုပကြရင်လည်းအတုပသတ္တဝါတွေဒုက္ခရောက်နေတယ်ယောက်ျားတွေရောမိန်းမတွေရောအဓိကဘာကြောင့်ရောက်ကာမရာဂကြောင့်ရောက်နေတာရောက်ရည်တဏှာစရာကြီးပဲတတ္တဝါတွေ တကယ်တရားတွေကြည့်ရင်သနာစရာတရားနဲ့မကြည့်ရင်တော့ဟိုလူတွေကမကောင်းဘူးဟိုလူတွေကမတရားဟိုလူတွေကမတရားလုပ်နေတယ်ဟိုလူမုံဒီလူမုံမို့တရားနဲ့ကြည့်ရင်သနာစရာကာမရာဂခိုင်းလို့မျိုးမျိုးလုပ်တယ်လုပ်နေရမျိုးမျိုးလုပ်တယ်လုပ်နေရတာပဲကိုယ်ပိုင်လုပ်လည်းလုပ်ရတယ်လက်ကစားလည်းလုပ်ရတယ်မျိုးမျိုးလုပ်နေရတာပဲကောင်းတာလည်းမကောင်းတာလည်းအဆုံးနေတာပဲလုပ်ရတယ် အတိတ်ကဘယ်လိုခိုင်းတာကာမရာဂခိုင်းတာတခိုးတွေဆိုတော့ဖယ်ခိုးခြင်းလဲမခိုးခြင်းတော့မရဘူးခိုးရတာပဲစားဖို့တော့ဘူးသားတွေသမီးတွေအတွက်ဓမြလည်းပဲသားတွေသမီးတွေပဲတိုက်ရတယ်ဒီလိုပဲသူပ္ပစာကြီးထားရင်သူခိုင်းတာလောက်အောင်ပါလောက်ချင်တာမလောက်ချင်တာဒါသူရှိရပ္ပစာကြီးထားရင်လောက်ကောလုံးတတ္တဝါတွေဟာဝိဇ္ဇာတဏ္ဍာကာမရာဂတွေ ခိုင်းနေတာတဏှာကိုတက်ကောင်းအဝိဇ္ဇာတဏှာဥသိနေတော့တင်မှမတင်မှမတင်ဆွတ်လို့ဆွတ်လို့တော့ကိုယ်ပဲပယ်ရောက်တာဟုတ်တယ်မလားအေးအဲ့ဒါတဏှာစရာကြီးပဲအဲ့တော့ဓမ္မရာကအာနဲ့တော့အဲ့လိုအတုပဒုက္ခရှင်နေအာနဲ့တော့တဲ့အခါကျတော့မှတစ်ခါတည်းပေါ်ရပေါ်ရမှတစ်ခါတည်းအစအနာကိုပျောက်သွားတယ်အဲ့ဒီမှားတွေကောင်းလာတယ်တလနှစ်လသုံးလဆိုစက်တိုက် ဆင်ញင်လိုက်မှတ်လိုက်ဆင်ញင်လိုက်မှတ်လိုက်ဆင်ញင်လိုက်မှတ်လိုက်နောက်ကြတော့ဆင်ញင်တရားသိမလို့တော့အတုပါတို့ဒုက္ခတို့သိဆင်ញင်တရားမလို့တော့ဘာဖြစ်လို့ကာမရာဂတွေတောင်းမြန်းတဲ့စိတ်ကနည်းသွားတာပေါ်လာတယ်နည်းနည်းပဲမှတ်ချမှတ်ချပြောင်းမှတ်ချပြောင်းမှတ်ချပြောင်းမှတ်ချပြောင်းနောက်ကြတော့မပေါ်တော့ဘူးဖြစ်တော့ဆက်မှပေါ်တော့မပေါ်တော့မပေါ်တော့ဘာဖြစ်လဲဆိုကိုယ်ကိုယဟန္တာဖြစ်ပြီးတော့အောင်မဖြစ်သေးပါဘူးသောတာပန်အောင်ဖြစ်သေးဘူး မအားတဲ့စွမ်းအားပဲဟုတ်လားအဲတရားမှတ်ခြင်းရဲ့စွမ်းအားပြည့်တာလေမလားဒီသမယောဇနေတော့ခဏခဏဖြစ်တာနည်းနည်းပါးပါးလုပ်တဲ့အခါမှာခုနှစ်တဲ့ချိန်ရှိရတဲ့ချိန်လာတယ်လာတဲ့ခါလေးကနေရာတော့ဆိုတဲ့ချိန်လာတယ်ဟောမှတ်ပါမယ်တဲ့ခါကျတော့9ရက်နောက်ကျတော့17ရက်အာနောက်ကျတော့15ရက်နောက်ကျတော့တလောက်တော့မတခါနောက်ကျတော့ လာတော့ဟာလောဘဒေါသတွေကြောက်ကုန်တယ်ငါထူးမြတ်ထူးကြသွားပါလားဘာမှဖြစ်သွားပါလဲရဲတယ်တော့ဘာမှဖြစ်တယ်ဘူးနော်ရောရေဘာအကောင်းဟေးအဲ့ဒါဘာဖြစ်လို့အဲ့ဒါပြောရလဲဆိုမှတ်တာကိလေသာကိုပါနေတယ်ကိလေသာကိုစင်ကြယ်စေတယ်ယုံကြည်မှအားထုတ်တာဟုတ်တယ်မလား သတ္တဝါတွေရဲ့တဏ္ဍာမှာယုံကြည်မှုကအမြဲတမ်းရခဲ့တယ်။ပစ္စာတော့ပြောရရော့လက်ဆိုရော့ဆွဲလို့ပေးနိုင်တယ်။ယုံကြည်မှုဒါလို့ရင်ဒါဖြစ်တယ်ဆိုနိမ့်ကာကယုံကြည်မှုခဲရင်ဒေါလဘတရား၅ပါးထဲမှာသရပါတယ်လေရော့။သရသမ္ပတိဘာဝဒုံလဘောဆိုတာ။အဲဒီသရနဲ့မှလိမ္မာရေးကြရှိတယ်။စစ်မှန်တဲ့သရရှင်းမှန်တဲ့လိမ္မာရေးကြရှိမှုကလူ့ဘဝမှာခဲရင်းတယ်အမှန်တန်ခဲရင်းတယ်ဘာသာရဘဝမခဲရင်းဘူး လူတက်လည်းရရင်ရတာငုတ်တုတ်တူပြောလို့ဒုက္ခရရရကိလေသာလည်းမရတာပဲဒါတော့မခဲရင်ခဲရင်ကမှန်ကန်တဲ့တရားနဲ့မှန်ကန်တဲ့လိမ္မာဉာဏ်ပညာရဖို့ခဲရင်နဲ့မှတ်တော်မှတ်တော်ပါခဲနေမှန်ကန်တဲ့တရားမှန်ကန်တဲ့အဲလိမ္မာရေးကြဉာဏ်ပညာ အဲ့ဒီယုံကြည်မှုတရားတရားတွေအားကောင်းစာတို့ကိုယ်တို့ပြောပြမယ်ဟုတ်လားမှန်ပါဗျာစာထဲမှာလည်းရှိတာကိုယ်တို့ဖြစ်ထားတော့ပြောရတာအားရှိဟုတ်တယ်ဟုတ်လို့ပြောတာမဟုတ်ရင်မပြောဘူးဟုတ်လို့ပြောတာရဲရဲချင်းနဲ့ပဲကိုယ်တို့ဖြစ်ထားတာအဲ့တော့မှတ်ပါများလို့ရှိရင်ခါကျဲတယ် အဲ့လိုမှတ်စိတ်စိတ်မမခင်တော့ဖြစ်တယ်နှစ်ရက်သုံးရက်တစ်ခါဖြစ်နှစ်ရက်သုံးတစ်ခါနှစ်ရက်ထဲမှာဆယ်ကသာမဖြစ်ဖြစ်ဟာနှစ်ရက်သုံးရက်တစ်ခါဖြစ်နှစ်ရက်သုံးရက်တစ်ခါဖြစ်အာခဏခဏဖြစ်ဖြစ်ရလည်းမရှိမဆန်းဖြစ်ဟောမှတ်ပါအားကောင်းလာတဲ့အခါကျတော့ဆင်ញံလိုက်မှတ်လိုက်ဆင်ញံလိုက်နောက်ကျဆင်ញံရမလို့တော့မှတ်ရုံတက်တက်နေရနောက်ကျတော့သမယောကြမှတ်သွားရုံပဲလောဘတွေတောင်းမြန်းတဲ့ဒေါသတွေတောင်းမြန်းတဲ့မလာတော့ဘူးကြက်ပြောက်နှက်ပြောက်ပြောက်ဘယ်ရောက်သွားမှန်းတော့မသိ မလောဘဒေါသတွေမဖြစ်တာကြာပြီဘယ်လိုများဖြစ်သွားလဲငါယဟန္တာများဖြစ်သွားတာအဲ့လိုမထင်ရဟုတ်လားရဲတွေကတော့ဖြစ်တာမဟုတ်ဘူးနော်ရှုမှအားရဲ့စင်ကြယ်ပုံပြောတာဟုတ်လားအေးအဲ့ဒီဉာဏ်ပညာအရေးကြီးတယ်ပြောတယ်အဲ့ဉာဏ်ပညာမရှိတော့မာနကြီးရရှိပါမသိတော့တာသွားကြရှင်မရိယဘုရားကလည်းဉာဏ်တော်ပြိဋိဘံစံသိတယ်အလောင်းတော်ကိုလည်းပဲပါရမီပြည့်စည်ခြင်း အလောင်းတော်မရဘူးဘလို့ဖြတ်လို့မှမရဘူးဒါနဲ့ကုသိုလ်ကောင်းမှုနောက်မဆုတ်ဘူးအဲ့ဒါကိုယ်တိုင်ဆုံးပွဲယူလာပြီရှင်မဆရာဘုရားကိုလှမ်းလျှောက်တယ်ရှင်ဘုရားတပည့်တော်ရှင်ဘုရားကိုဆုံးအောင်ပါမယ်ဖေ။မိကြီးတွေမိရှိနေတယ်နဲ့တပည့်တော်တောင်းမဆုတ်ဘူးရှင်ဘုရားကိုဆုံးအောင်မယ်ဖေ။တပည့်တော်ရဲ့ဆုံးကိုခံယူတော်မူပါဗျာတပည့်တော်ခြေတော့ခေါင်းဆောက်တို့ခြေတော့မုံမြော်ဇောက်ထိုးကြသွားတော်လည်းပဲတပည့်တော်နောက်မဆုံးရှင်ဘုရားရှင်လာမယ်ဗျာ တပည့်တော်ဆုံးခိုင်းတော်မူပါဘုရားဆိုတယ်အဲ့လိုမိကြီးဟောဟုံးတောင်းတယ်မိကြီးပြတော့လှန့်ချတယ်တို့မြတ်စွာဘုရားမြတ်စွာဘုရားကိုကြည့်ပြီးတော့အဲ့ဒီလိုတတ္တိရှိလို့ဘုရားဖြစ်တာဟုတ်လားတို့လိုဘုရားရှင်ကိုယ်တော်မှပဲကြောချမ်းတယ်ဘယ်လိုဖြစ်လဲဟုတ်လားဘုရားရှင်ကိုယ်တော်မှကြောပြီးချမ်းနေတယ်နောက်ကမှလဝိုင်းနဲ့လာလိုက်တယ်ဘယ်လိုလုပ်လဲဘလို့မှမရဘူးတချို့ကြောက်တာပြောပါတယ်အလကားနေကြောက် အဲ့ဒါတကယ်လက်တွေ့ကြုံလာလို့မိကြီးရင်းရှိတာကိုလှမ်းချတယ်ကြတယ်ရှင်မေတ္တာဘုရားကိုရှင်မယ်လို့ရည်ပဲထားတယ်ရှင်တော့မဆုံးဘူးလှမ်းချတယ်ခဲရရနေတခါလေကြာဘူးကြီးပေါက်တာထပ်တရားကြာဘူးကြီးပါရမီရဲ့စွမ်းအားစေရနာရဲ့စွမ်းအားပါရမီလို့ပြောလိုက်ရောဘယ်နှချက်လှမ်းမြန်အေးသုံးချက်လှမ်းမြန်ပါသမจิตတဲ့ရှင်ဉာဏ်တော်အတွက်ဒုဆိုရင်တော့နိဗ္ဗာန်အတွက် များအတွက်သူကဘာအတွက်ရှင်မေစကားသုံးကြအတွက်ကိုယ်တော်ငယ်သိမသိသိမသိသိခါတယ်ဒါနအရာမှာအသက်ဆော့ပြီးတော့လူရဲတယ်ဒါကြောင့်မို့ဖျားဖြစ်တာလေအဲအကြာမမြက်တခါတော့အောက်ကနေခံလာအကြာမကြီးမမလှမ်းပြီးရှင်မေစကားဘုရားရှင်သွားရပင်ကြီးအောက်ကခံသွားတယ်ရှင်မေစကားဘုရားကိုလာရှင်မေစကားဘုရားလည်းပဲ ခါဆုံးရဲ့နုမောဒနာဟောဟောပြီးတော့ကောင်းဉာဏ်နဲ့ပြန်ကြွအကုန်လုံးမြန်အကုန်လုံးကြည်ယူရတယ်ပြရတယ်အဲတော့မြတ်စွာဘုရားအလောင်းတထေရဒါနရဲ့အကျိုးအာနိသင်္နေသီလရဲ့အကျိုးအာနိသင်္နေဘာဝနာရဲ့အကျိုးအာနိသင်္နေကြည်နေရတဲ့လူတွေကိုတရားဟောပြီးတော့မှအိမ်ပြန်သွားတယ်အဲတော့မန္တကြီးကဆစ်ရှုံးပြီးတော့သူ့နတ်ပြည်ပြန်တက်သွားတယ်အလောင်းတော်ဘုရားတွေကနိုင်တာဖျားဖြစ်မှနိုင်တာမဟုတ်ဘူးလားအေးအဲ့ဒါ စေတနာပညာရဲ့စွမ်းအားပေါ်တော့ဟုတ်လားအဲဒုက္ခနာတွေလည်းပဲအဲ့လိုစေတနာအပြည့်အဝဉာဏ်ပညာအပြည့်အဝရှိရင်ကိလေသာတွေနိုင်နိုင်ဦးတော့ဗျာအေးစေတနာမေတ္တာစေတနာကဘုရုအတွက်ထားအများအတွက်ကိုယ်လိုဝိပဿနာမလုပ်ဘူးတဲ့သူအများကြီးပဲလေဝိပဿနာပေါ်မှာတစ်ခါတည်းတန်ရကဲပေါ့ဒါလိုမှန်ဒါလိုရတယ်ကိုယ်ကိုယ်တိုင်လှုပ်ထားတော့ပြောရတာအားရှိတယ် ကိုကဘာမှမလုပ်ဘူးနဲ့စာဝင်ဖတ်ပြောလို့အားမရှိဘူးနော်ယောဂီအဲစာဝင်လည်းဖတ်စာပေလည်းပယ်လို့မရအောင်စာလည်းဖတ်ကိုယ်တိုင်လည်းလုပ်ဒါလိုမှဒါလိုမှဒါလိုရှင်းပြတယ်ယုံကြည်ဒီမှဖြစ်ကိုဖြစ်တယ်အခုမရနောင်ရမယ်အလိုစေတနာဆွမ်းအားပြောတာဟုတ်လားအဲစေတနာနဲ့တည်းမပြီးပါလို့သေးတယ်အေးဉာဏ်ပညာလိုသေးတယ်အခုဉာဏ်ပညာအတွက်ပြောပေးတာလေမှန်ပါပါဘယ်လိုသင်္ယောညွန်းနာကတော့ ပေါ်ရပေါ်ရမှတ်ပဲတကယ်တကယ်ကိုထွေးကြုံလာတဲ့အခါကာမရာဂတွေဖြစ်တဲ့အခါမနိုင်မနှင်းဖြစ်အဲ့တော့အတုရဆင်ញင်လိုက်ရော့ဖြုံဖို့တက်ခိုင်နေပေါ့ဗျာသူဘက်ကအင်အားတွေကောင်းနေတော့ရင်ဆိုင်တိုက်လို့မရဘူးလေဟိုဘက်က10ယောက်ရှိတယ်ဟိုဘက်က1000 1000လောက်ဆိုတော့ရင်ဆိုင်သွားတိုက်လို့ရှိရင်ချုံးမှာပေါ့ဟုတ်တယ်မလားအဲအဲ့ဒါချုံးဖို့ချုံးဖို့ပြီးတော့တိတ်တိတ်ကလေးနေ ငါပြီးတော့မှသူတို့ကျဲသွားတော့မှဟိုသွားဒီသွားလျှောက်သွားတော့မှသူတို့ဖေယိုဖယက်ဖြစ်တော့မှခါတော့ကိုလိုက်အဲ့ဒါကိုနိုင်တာပေါ့ဗျာဟုတ်လားအေးဒီပါပဲဒါဓမ္မဒီပါပဲအဲ့ဒီလိုပဲတဲ့သူတော်ကောင်းတွေလည်းပဲဘုဘကကာမရာဂစိတ်တွေအများဖြစ်ကာမရာဂစိတ်ဆိုတာသမင်းငါစိတ်ဘူးမှဖြစ်တာမဟုတ်ဘူးရောရတိုက်ဆိုင်ဖြစ်တာပဲမလားအဲဆိုတော့မောမောလှလှပပလေးနဲ့တွေးလိုက်တယ်အတန်ကြားလိုက်တယ်ဆို ဟိုးဘဝအဆက်ဆက်ကတတ္တိအနေနဲ့ကိန်းလာတယ်ကာမရာဂအနုတ္တယရာဂအနုတ္တယလူတ္တယခါတခါကြွလာငွေဟောက်ကြီးကိုဒုံးနဲ့ထိုးလိုက်တယ်ခါတော့ရှူးဆိုတက်လာတတ္တဝါတွေကိုဒုက္ခပဲမဲ့စိတ်လေမှန်ပါဗျာအမေမရမနေနိုင်တော့မျက်စိတရားအောင်မဆွဲတော့သေတော်သေးခြင်းနဲ့သေဖို့ဒီလည်းပဲသွားမှာဟုတ်လားအဲဒီစိတ်တွေဖြစ်တဲ့အခါကျတော့တရားမလုပ်တော့ဖွဲ့မယ်ဆိုဖွဲ့ပြီးတဲ့လူကပြေးကြ ထွက်မပြေးတဲ့လည်းပတ်စာစုပြီးတော့အနောင်ထွက်မယ်ဆိုမဟုတ်တာလေးလုပ်တဲ့သူကလုပ်ကြအဲ့ဒါကာမရာဂမူကြီးကြိုက်တာမလားအေးအဲ့ဒါသူ့ချက်ချင်းတတ်လို့တော့သူကအကောင်ကြီးတော့ပိုက်ကုန်တော့အုပ်ထားလိုက်နောက်တော့မှနိုင်အောင်လို့ဟုတ်လားအဲအဲ့တော့တို့ရတို့ကိုယ့်ဘက်ကအင်အားမမျှသေးလို့ရှိရင်တာငြိမ့်နေအတုပကိုနှလုံးနဲ့အတုပနှလုံးနဲ့အတုပနှလုံးနဲ့ဒုက္ခနှလုံးနဲ့ဒုက္ခနှလုံးနဲ့စိတ်အလုံးတော့ရောရ ရေကြောင့်ဖြစ်တဲ့ရွှေညောင်ညစ်ကြေးကိုသိရပါဘုရား။အဲဒီကမ္မရာကဘယ်ကြောင့်ဖြစ်လဲ။သိပါဘုရား။ဘယ်ကြောင့်ဖြစ်တာစိတ်ကြောင့်ဖြစ်တာသူများလည်းမထိုးနဲ့သူများနဲ့မထိုင်ဘူး။သူများသူများသွားလာသူများသူများပြင်ဆင်တာသူ့လုံးနဲ့သူကိုယ်စိတ်ကမနိုင်ဘူးဖြစ်တာဟုတ်တယ်မလား။စိတ်ကြောင့်ဖြစ်တဲ့အညစ်အကြေးကိုစိတ်နဲ့ပဲဆေးကြောရမယ်အဲ့ဒါဖျားပေးတဲ့နီးပေါ့ဗျာဟုတ်လားမြတ်စွာဘုရားအတုပကိုဆင်ញင်ညာဟောထားတာရှိတယ်မလား အဲတော့ဒါဆင်ញင်ကခန္ဓာကိုယ်ရှုမှတ်လိုက်ဆင်ញင်လိုက်ရှုမှတ်လိုက်ဆင်ញင်လိုက်အရူပမင်းသားဆင်ញင်တော့အာအရူပဆင်ញင်တဲ့ဒုက္ခတင်ညာဆိုတာရှိတယ်အိဋ္ဌတင်ညာဒုက္ခတင်ညာအနတ္တတင်ညာအာဒုက္ခဆင်ញင်ဩတတ္တဝါတွေဒုက္ခရောက်တာဒီကာမရာဂကြောင့်ကာမရာဂကြောင့်စာဝတ်နေတွေလောကစာဝတ်နေတွေလောကတော့ဒါတွေတပိတွေစာဝတ်တော်ဖို့အတွက်အကုသမန်သိတော်လည်းပဲလောရတာပဲသချေဟိတဖာတမူတအဲမာတစာဝတ်တော်ဖို့လေ အဲနောက်ပြီးတော့ခြေသလက်သားတွေလောက်ရတာလည်းမရှိဘူးလားခြေသလက်သားတွေနာစီနေရတာတစ်မျိုးရောပါတာတစ်မျိုးအစပေါ်တော့မလုပ်ချင်ပါဘူးနည်းနည်းကလေးစားတော့လုပ်ချင်တယ်မျိုးမျိုးပါပဲဗျာဒါတွေကအကုန်လုံးရှောက်ထိကုန်ပါဆုံးလို့ဟုတ်လားအဲအဲ့ဒါတွေကိုမိသားစုအတွက်ကာမရာဂကိုပြောနေတယ်ဟောယူကာမရာဂကိုမလိုက်စားတဲ့ပုဂ္ဂိုလ်ကဘာမှဖြတ်စားလာစားလုံးစရာမလိုဘူး ဘာမှသူများအသက်လည်းတတ်ဆရာမလို့သူများပြည်စီလည်းခိုးကြရမလို့ဟုတ်တယ်မလားအဲ့ကိုသားသမီးကိုဇနီးသားသမီးဇနီးနဲ့မဟုတ်ဘူးတော့ဒီလိုဒီမတွေရောဆွေမျိုးတွေတောင်းချောက်ဆောင်အကုန်လုံးကိုကိုယ်အတိုင်းပိုင်းနေကြီးပွားစေချင်တာချမ်းသာစေချင်တာတော့မဟုတ်တာလေလုံးတော်တာပဲလူတွေကများသောအားဖြင့်လေအဲကိုယ်တော့ငါအတွက်ငါအတွက်ငါဆွေမျိုးအတွက်ငါဆွေမျိုးအတွက်လုံးတော့လုံးတဲ့အခါကျတော့အာဟုသူတွေများဘူးလားဗျာအေးအဓိကဘယ်သူကြောင့် ကာမရာဂကြောင့်နဲ့အလောင်းတော်ကြီးတော်ကဘုရုလက္ခဏာဒေဝီမိတရားကြီးတွေ့တော့ဇန်ကြောက်တယ်လေဆုံးမလာတော့ကောင်းမြတ်လာတာပြန်သွားတော့ကောင်းမြတ်မသွားနိုင်တော့ချီးချင်းလျှောက်သွားချီးချင်းလျှောက်သွားပြီးတော့သပိတ်ထဲကဆောနေမစားနိုင်တော့မူတူမူတူဖြစ်အဲ့ဒါတခါလည်းမစားနိုင်ပုတ်တော့ပြီးတော့ရှင်မင်းကြီးကလာတော့မှဘုရုလက္ခဏာမိတရားကြီးကိုလူကျင်လို့ဆိုတော့ နောက်တော့မှပြန်ပြေးလိုက်တယ်မပြီးပါဘူးဟုတ်လားအဲ့ဒါဘာလဲဆိုတော့ကမ္မရာကအလောင်းတော်ကြီးတွေတော့နှိမ့်ဆက်တယ်ဆိုတော့တို့သူမာတွေစုပ်ပလုပ်တွေကတော့ပုံနှိမ့်ဆက်တယ်ဟုတ်တယ်မလားအဲ့ဒါမြတ်စွာဘုရားနီးပေးတာလည်းမလားအေးဘာလို့တော့အတုပဆင်ញမဒုက္ခဆင်ញမကို့အဖေတွေအမေတွေစဉ်းစားကြည့်အဝေးမဟုတ်ဘူးကို့အဖေတွေအမေတွေဘာလို့ဒုက္ခရအောင် ဓမ္မရကကြောင့်အဲလုံးလိုက်ရတယ်ဖတ်ဖတ်ကိုမောသူ့ကိုတောင်ဆောင်တယ်အဲ့ဒီကဓမ္မရကကြောင့်ဘလို့ရင်းနဲ့စိတ်ညစ်တယ်ဆိုရက်တော့ရက်သမားဖြစ်ကုန်ဘယ်ဆရတယ်လဲအာမတနိုင်ဘူးဘာသူများလည်းတို့မောခရေတောက်တောက်ရုံနဲ့ခိုးတယ်တဲ့ကိုလည်းပါတာပဲဆက်စားလာစားလည်းပါတယ်အခုဆိုလို့များဘူးတော့လားများပါဘူးခင်ဗျာဘုရားကြောင့်ပါလားပါပါဘယ်အမှန်တရားကြောက်ဖို့ကောင်းတာနော်ရေ သူ့ကိုပယ်နိုင်မှုလဲတော့တော့လွယ်ပါမလွယ်ပါဘူးဗျာမလွယ်ဘူးအဲ့ဒါမလွယ်တဲ့ဟာအောင်မြင်အောင်ကြိုးစားနိုင်မှာအာသာမီဖြစ်မှာပေါ့ဗျဒီများတွေလည်းမလွယ်ဘူးငါလည်းပယ်တတ်နိုင်မလဲဆိုတာအာသာမီဖြစ်ပါမဖြစ်ပါဘူးဗျာအဲဖြစ်မလဲဘာဖြစ်မလဲဆိုတော့တဏှာရဲ့ကြုံပေါ့ဗျကြုံလေအမရာမပယ်နိုင်တဲ့သူရဲ့တဏှာရဲ့ကြုံနေမလားမှန်ပါဗျာဘာဘောတွေရရဘာကြီးဖြစ်ဖြစ်တဏှာရဲ့ကြုံပဲပေါ့ အဲ့ဒါတို့လည်းပဲတဏှာမပယ်နိုင်လို့သင်္ကန်းဝတ်ထားပြီလေတဏှာကြုံမယ်နော်ရောအေးကြုံမဖြစ်ပဲနဲ့သခင်ဖြစ်အောင်သူများမပယ်နိုင်တော့ပယ်နိုင်အောင်ကြိုးစားအခုမှပယ်နိုင်တော့ပယ်နိုင်ရမယ်ကြိုးစားဟုတ်တယ်မလားအေးပတ်သက်ရဖို့တော့မှကြိုးစားတယ်မှာလို့စာကြည့်ရတာနဲ့အလုပ်တွေပင်ပန်းမခရာရုတက်အောင်ကြိုးစားရတာနဲ့အဲ့လိုပတ်သက်ရဖို့လေဘယ်လိုလဲကာမရာဂပြောတာအဲအပေတကပိတ်တဲ့အလုံးမဟုတ်ဘူး လားလို့လို့ပေတရားဟင်းနေပွဲအဲဒါတို့ကပေတရားပြိမ့်မယ်လို့ကြိုးစားရင်ပုံမကြိုးစားသင့်ဘူးလားဗျာအေးပေတရားပြိမ့်မယ်လို့ကာမရာဂကြော့အာဓိပဆင်းရဲခဏခဏအာဓိပဆင်းရဲတဲဟူရိတ်တာဝင်မှုတဲ့သူတွေသိတာတော့ဗျာဒီထက်မှာအများအားအာဓိပနှလုံးအာဓိပအာဓိပအာဓိပဟဲ့အာဓိပကြီးဘယ်ကပြန်လာလဲအာဓိပဘယ်သွားမလို့လဲဘယ်လိုမလားအဲအာဓိပကိုရင်နဲ့ရအောင် တယောက်နဲ့တယောက်နှုတ်ဆက်တာတော့မှအတုပနှုတ်ဆက်ကြသူလဲငွေတာမှာမှအတုပအတုပရှူလဲအတုပအတုပအတုပအတုပရှူချက်ရှူချက်ရှူချက်အတုပအတုပခန္ဓာဆရာတော်ကြီးအောင်ပို့ပေးနေပုတ်လိုက်ပုတ်လိုက်ပွားလိုက်ဗိုက်ကြီးဖောင်းလိုက်ဗိုက်ကြီးဖောင်းလာပြီဗိုက်ကြီးဖောင်းလာပြီအရင်လေးကြာလာပြီခွန်းလို့ပွဲသွားပြီအရင်လေးခွက်ကြကုန်ပြီအမလေးရှာကြီးခွက်လာပြီနှစ်တောင်းလောက်ခွက်လာပြီကဲအဲ့တမာမရှိမမြင်နိုင်ဘူးလားမြင်နိုင်ပါဘူးအဲ့ဒါခန္ဓာကိုယ်မမောပါဘူးလားမမောပါဘူးအတုပပွားရင်ဘယ်မဲ့မောမလဲ အသုဘမပွားဘူးလှလှပပပဲလိုက်စိတ်မှုလှလှပပပဲတခါတည်းပြင်မှုစင်မှုချူတယ်ညိုတယ်လို့အဲ့တော့တဏှာတိုးတိုးတိုးတိုးလာဆန်းနိုင်တော့တယ်ဘိုက်ကွဲပြီးထွက်တော့မဝဘူးဟုတ်တယ်မလားအဲ့တော့အတုဝကိုဆင်ခြင်ရမယ်ဒုက္ခကြရင်လည်းပဲဒုက္ခကိုဆင်ခြင်ရဘူးရောရီတို့ခန္ဓာရမယ်တော့ကြောင့်ဆေးတော့တော့ကြောင့်ဆေးထိုးอ่ะဒုက္ခတွေများဘူးလားများပါဘူး ခန္ဓာရတော့ခန္ဓာကြောက်နေတယ်ကိုပြည့်ပြန်ဖြစ်မလားတေများတေုံလားအဲဘေးဘေးဘေးဘေးနဲ့ရောပါအောင်လားဘာဖြစ်အောင်လဲညာဖြစ်အောင်လားပူအောင်လားလေဘာရတာအဲဒီတော့ဘေးရရန်နေအန္တရာယ်များတဲ့ကြားတွေကကာမရာဂနောက်ကိုလိုက်ရှင်နေတယ်ဟုတ်တယ်မလား ဘေးတရားနဲ့အန္တရာယ်များလိုက်တာတခါလေ96ပါးယောဂဝိညာဉ်တစ်မျိုးကိုကိကတစ်မျိုးအာမဘေးဘေးဖြစ်တာတွေကအဲ့ဒီဟာတွေကပဲအိမ်တော်ပြုကျင်ရတယ်မလေးမပြုရမနေနိုင်ဘူးလေတော့မလို့ဖြစ်အဲ့ဒါဘေးရအန္တရာယ်များဘူးလားဗျာများပါဘူးဗျာတို့တို့ဒုက္ခကိုမြင်သိကြလို့ပြောနေတယ်ဩဒုက္ခမှန်တယ်မှာသူ့ကြောင့်ဖြစ်တာဒါကြောင့်မလို့ဒီတဏှာလောဘတို့ဘာသစ္စာလို့ခေါ်ဒုက္ခသစ္စာလို့ခေါ် ဒုဏနပါခန္ဓာ၅ပါးဥပါသစ္စာလို့ခေါ်ဥပါသစ္စာလို့ခေါ်ပါလေဗျာ။ဩလောဘဒေါသမောဟလည်းအကုန်လုံးချုပ်ငြိမ်းသွားတာ။ဒီပါသစ္စာပါဗျာ။ဘုရားနာပြီးတော့ဝိပဿနာတရားတွေအားထုတ်နေတာ။မေတ္တာသစ္စာပါဗျာ။ခန္ဓာ၅ပါးယုံနာ၅ပါးကပါသစ္စာ။ဥပါသစ္စာပါဗျာ။ဒီမှာပွားများနေတာကပါသစ္စာ။မေတ္တာသစ္စာပါ ဒေခံရတဲ့လောဘဒေါသမောဟတွေကဘာသစ္စာမသိရသစ္စာပါဗျာခန္ဓာချုပ်ငင်းရုပ်သိမ်းတာကသိရသစ္စာပါဗျာကိုယ်တိုင်မပြပေါ်တိုင်း ရှေးယခင်ကာလအာမထုတ်ခဲ့ရလေခြင်းဟု၍ရှေးယခင်ကာလမဉ္ဇဉ်ဘုံဉာဏ်တွေရသည့်အထိအာမထုတ်ခဲ့ရလေခြင်းဟု၍နှလုံးမသားရခြင်းဒီမှာဟုဒ္ဓမဖြစ်ကြပါစေကုန်နဲ့ဘုရားကြီးရဲ့သွန်သတိပေးရခြင်းဒီအမာကသုတ္တဒမြတ်စွာဘုရားတို့၏ဥဒ္ဒသနီဆုံးမဖြစ်ပါပေအနုဒ္ဒသနီလိုအင်းနှုံးပြထုံများဖြင့်သုံးညသစေဆုံးမတော်မူချက်ပါပေသည် 好。